ပရိကံရင်ယူထားပရိကံယူပြီးမှဥစဉ်တရားဟောပါမယ် ကဲလိုက်ဆိုကြကမထာနာမေကမထာနာမေဗန္ဒေဗန္ဒေဒေထာဒေထာသန္တာရာသန္တာရာဝိတာဒုက္ခတောဝိတာဒုက္ခတောမောဒနာထာယမောဒနာထာယဒုတိယံပိဒုတိယံပိကမထာနာမေကမထာနာမေဗန္ဒေဗန္ဒေ ဒေထာဒေထာနန္တာရာနန္တာရာဝိတာဒုက္ခတောဝိတာဒုက္ခတောမောဇနာထာယမောဇနာထာယတတိယံပိတတိယံပိသမထာနာမေသမထာနာမေသန္တေသန္တေ เตทาเตทาตันตาราตันตารามุตตาทุกขะโตมุตตาทุกขะโตโมทนาทายาโมทนาทายาอีคันนาโกอีคันนาโกญาภုံโมญาภုံโมอิญโยลุรัมบาอิพยาอิญโยลุรัมบาอิพยายามယေတရားမယေတထိုင်တွင်တထိုင်တွင် အနှင်းပူဇော်ပါဤဖျာအနှင်းပူဇော်ပါဤဖျာတရားသမာတရားသမာအရိယာများကိုအရိယာများကိုပြမာမိသမျှပြမာမိသမျှကောင်းပန်သာကောင်းပန်သာဝန်ချကြောပါဤဖျာဝန်ချကြောပါဤဖျာအာပြုသမျှအာပြုသမျှ ညာလာထောတော်ညာလာထောတော်ဤကုသိုလ်သည်ဤကုသိုလ်သည်သဖို့နိဗ္ဗာန်သဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေးဇူးပြုပါစေတည်းအမြန်ကျေးဇူးပြုပါစေတည်းတတ္တလောကတတ္တလောက ရှိသမျှအားရှိသမျှအားဒါနာသီလဒါနာသီလညာလာပေါင်းစုညာလာပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေသေင့ဝေတိသေင့ဝေတိမသူ မုတ်ချရစေတည်းမသွေမုတ်ချရစေတည်းအာနှင့်ဒူစွာအာနှင့်ဒူစွာญาတတဝါတို့ญาတတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခ လူတိုင်းရ၍လူတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေကင်းစင်ဝေငြိမ်းအေးရွှင်လန်းကြပါစေတည်းငြိမ်းအေးရွှင်လန်းကြပါစေတည်းလေခြင်းကိုဆောင်လေခြင်းကိုဆောင်ကောင်သည်ကိုကောင်သည်ရှောင်းညာနေရှောင်းညာနေ ဒီချိန်စေသောဒီချိန်စေသောသီလိဓမ္မတာသီလိဓမ္မတာအာမနာအာမနာယစွာတရားရှာမပါတကားယစွာတရားရှာမပါတကားယစွာတရားရှုမပါတကားယစွာတရားရှုမပါတကားသာဓုသာဓုသာ 10ရက်11 10လပိုင်း2021ခုနှစ်ဦးဇင်းတို့မဟာသတိပရဏသုတ်တန်ကြီးသင်ယူလေ့လာရင်းနဲ့ပွားများအထုတ်ခြင်းဆိုပြီးတော့ဦးဇင်းတို့ရသော်ဘုရားသာသနာတော်ကြီးနဲ့ကြုံတဲ့အခါမှာအင်မတန်မှအနှစ်သာရရှိတဲ့ဒီသုတ်တန်ကြီးကိုနားလဲနာယူပြစ်မယ် အကုန်လုံးလဲတုတ်တန်တွေကပါတဲ့အတိုင်းကိုလဲလိုက်ပြီးတော့ကျင့်ဖို့သွားအောင်လို့ဦးဇင်းအခုပြီးခဲ့တဲ့တစ်ပတ်ကစတင်ပြီးတော့ပြီးခဲ့ပါပြီဒီတစ်ပတ်ဦးဇင်းတို့အခုဆက်ပြီးတော့အထိပ္ပယ်နည်းနည်းအရင် ရှင်းပါမယ်ပြီးမှဦးဇင်းတို့တရားထိုင်တဲ့အပိုင်းကဒုတိယပိုင်းမှာပြန်လုပ်ပါမယ်ဝိနေယဝိဟရတိပယ်ဖြောက်လျက်ရှုနေဤဟု ဤနေရာမှာပယ်ဖြောက်ခြင်းဆိုတာကရိယာတစ်ခုရှုနေသည်ဆိုတာကရိယာတစ်ခုနှစ်ခုသည်တဲ့ပြိုင်လျက်ဖြစ်နေ၏ပယ်ဖြောက်ခြင်းနဲ့ရှုနေတယ်ပယ်ဖြောက်လျက်ရှုတယ်တခုပြီးမှတခုဖြစ်သည်မဟုတ်ပစ္စုပန်ဖြစ်ဆဲရုပ်ကိုရှုနေခြင်းဖြင့်မရှုလျင်ဖြစ်နိုင်ွယ်ရှိသောကိလေသာများသည်ဖြစ်ခွင့်မရှိတော့ ဤသို့သောအဖြစ်အဘိဇာနှင့်ဒေါမနတကိုပယ်နေ၏အချို့အင်္ဂလိပ်ဘာသာပြန်၌ဘာသာပြန်များ၌အဘိဇာနှင့်ဒေါမနတကိုပယ်ပြီး၍ပယ်ပြီးနောက်ရုပ်ပေါင်းကို ရှုလေရှိသည်ဟုမှားနေတတ်သည်တဲ့တချို့လေကအဘိဓါဒေါမနတကိုပယ်ပြီးမှရှုတယ်ဆိုတာအဲ့ဒါမျိုးရေးတာအဲ့ဒါကိုဆရာတော်ကြီးကဒါနည်းနည်းထောက်ပြထားအဲ့လိုဆိုရင်မဟုတ်ဘူးတဲ့ အဘိဓါဒေါမနတပယ်ပြေးလျင်ရှုเสียမလိုတော့ပြီတဲ့လိုချင်မှုလောဘနဲ့တနှုတ်နှုတ်ဆင်းရတဲ့ဒေါမနတဆိုတဲ့ဒီအဘိဓါနဲ့ဗျာပါဒအဘိဓါနဲ့ဒေါမနတဒီတရားနှစ်ပါးကပယ်ပြီးရင် ရှုเสียမလိုတော့ဘူးတဲ့အဲ့ဒါကိုသူကဒီမာရိယပြန်နည်းနည်းဖွင့်ပြတာပါနော်အဲဆရာတော်ဆရာတော်ဥတီလန္ဒနာဖွင့်ပြထားတဲ့ဟာ အဲ့ဒါကိုသူတို့ကအင်္ဂလိပ်လိုပါရေးထားထားလိုက်ပါတော့ဒါတော့ပယ်လျက်ရှုနေ၏ဟုသည်ဝိနေယပယ်လျက်ဟူရာ၌ရှုမှတ်နေခြင်းအပြင်ကိလေသာများ ဖြစ်ပေါ်လာခြင်းမှ ကာကွယ်ခြင်းကိုဆိုလို၏မှန်၏မရှုမှတ်လျင် ဖြစ်ဆဲအာယုံပေါ်၌လောဘဒေါသကိလေသာများကပ်ရောက်နိုင်၏၎င်းကိုရှုမှတ်နေလိုက်သောအခါထိုးဖြစ်နိုင်ခြေကိလေသာများကို တရင်ကဗဟံဖြင့်ကာကွယ်ပြီးသားဖြစ်သွားတော့၏စိတ်ထဲ၌ရှေးဥစွာကိလေသာများဖြစ်ပေါ်လာပြီးနောက်မှပယ်ထုတ်ဒီကမဟုတ်ပေတဲ့မရှုမှတ်တဲ့အခါမှာကိလေသာတွေစိတ်ထဲမှာမိမိတို့ရဲ့စိတ်ကတတိမကပ်ဘူးရှုမှတ်မနေဘူးဆိုတာနဲ့ ဦးဇင်းတို့နဲ့အလုံးတရားတော်မတွေရဲ့စိတ်မှာဒီအဘိဓါသောမနတဆိုတဲ့တရားတွေនិဝရဏတရားတွေဟာအကုန်လုံးဝင်ပြီးနှိပ်စက်တာပဲအဲ့ဒါကိုဆိုလိုတာနော်အဲ့ဒါကိုတတိရှိနေရင်တော့ဝင်ခွင့်မရဘူးပေါ့နော်တတိမရှိရင်တော့စိတ်ကိုကိလေသာကနှိပ်စက်မှာပဲ ဝေဒနာတုဝေဒနာအယလောကီ ဖြစ်သောဒုက္ခဒုက္ခဥပ္ပခဝေဒနာသုံးပါးကိုယူရမည်ဒါဝေဒနာနဲ့ပတ်သက်လို့ပြန်ဖွင့်ပြတာဝေဒနာနုပတိအဖမှန်ရှုရမည်ဟုသည်တဲ့ဒုက္ခဝေဒနာကိုဒုက္ခဟု၍ဒုက္ခဝေဒနာကိုဒုက္ခလို့ရှုရမယ်ဒုက္ခဝေဒနာကိုမြားညှောင်းနှင့်တူဤဟု၍ အဒုက္ခမဒုက္ခဥပ္ပခာဝေဒနာကိုအနိစ္စဟူ၍အဖမှရှုရမယ်ဝေဒနာ၃မျိုးပေါ်မှာရှုတဲ့အပိုင်းကြတော့ယစီနဲ့ဆင်းနဲ့တိုက်တယ်နားနဲ့အသံနဲ့တိုက်တယ်အာယုံ၆ပါးတကား၆ပေါက်တွေ့ထိတဲ့အခါမှာဒုက္ခဝေဒနာ ဖြစ်တယ်ဆိုရင်မြင်တဲ့အဲ့ဒီဒုက္ခဝေဒနာလေးဟာအဲ့ဒါလေးကိုဒုက္ခသဘောမြင်အောင် ရှုရမယ်တဲ့ဒုက္ခဝေဒနာကိုဒုက္ခဟူ၍ ဒုက္ခဒုက္ခဝေဒနာကိုဒုက္ခဟူ၍ဒုက္ခဝေဒနာကိုကြတော့ဩနာကျင်ခံခက်ပြီးတော့ဖြစ်နေတာကြတော့မြားတွေညှောက်နေစူးထားတဲ့လူတို့ဩမြားညှောက်လို့ဒီဒုက္ခဝေဒနာဟာမြားညှောက်နဲ့တူဤဟူ၍အဒုက္ခမဒုက္ခဝေဒနာကိုကြတော့အနိစ္စနော်ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့အဒုက္ခမဒုက္ခကြတော့အနိစ္စလို့အဲ့လိုရှုရမယ်တဲ့ယောဒုက္ခံဒုက္ခတော့အတ္တ ဒုက္ခမတ္တိခတ္တတန်လာတော်မတ္တကိတန်လာတော်အဒုက္ခမတုခံတန်တာအတ္တခိနာအနိစ္စတော်တဲ့ဒါတန်ယောဂဖွင့်ပြထားတဲ့ဟာကိုတခါတည်းရဝေဒနာအလုံးကိုဒုက္ခဟူ၍လဲအဖမှန်ရှု၏သင်္ခါရဒုက္ခကိုဆိုလိုတယ်ဝေဒနာအလုံးကိုဒုက္ခဟူ၍လဲအဖမှန်တခါတည်းရမှာရှုတယ်သင်္ခါရဒုက္ခကိုဆိုလိုတယ်တဲ့ တခါတည်းဝေဒနာအလုံးကိုဒုက္ခဒုက္ခနှမျိုးအပြင်လည်းအဖမှန်ရှုတယ်တခါတည်းကျဒုက္ခဒုက္ခနှမျိုးလုံးအပြင်အဖမှန်ပြန်ရှုတယ်တဲ့ဒုက္ခရှုလိုက်ဒုက္ခရှုလိုက်ဒုက္ခဖြစ်ရှုဖို့ဒုက္ခဝေဒနာသည်တိဇက်ခဏ၌ချမ်းသာသောကြောင့်ထိတိဒုက္ခမြည်တယ်ဒုက္ခဝေဒနာကတီဆဲမှာတော့ချမ်းသာတယ်လို့နော်တီဆဲခဏ၌ချမ်းသာသောကြောင့် ထိတိဒုက္ခလို့ခေါ်တယ်ဒုက္ခဝေဒနာသည် ပြောင်းလဲဖောက်ပြန်သောအခါချမ်းသာသောကြောင့်ဝိပရိနာမဒုက္ခမြည်၏ဥပေက္ခဝေဒနာသည်အမှန်တိုင်းသိရသောအခါချမ်းသာသောကြောင့်ညာနာဒုက္ခမြည်၏ဒါတွေကတော့ဦးဇင်းတို့ထားလိုက်ပါတော့ဝေဒနာနုပဒနာရှုခန်းခြင်းမှာဦးဇင်းတို့အကျဲချက်အဲ့ဘက်ဒီဒီမှာပြောတော့မယ်ဒုက္ခအဖြစ်ရှုဖို့ဒုက္ခဝေဒနာသည်ပြောင်းလဲလျင်ဆင်းရဲသောကြောင့်ဝိပရိနာမဒုက္ခမြည်၏ ဒုက္ခဝေဒနာသည်ပြောင်းလဲလျင်ဆင်းရဲသောကြောင့်ဝိပရိနာမဒုက္ခမြည်၏ဒုက္ခဝေဒနာသည်တည်နေလျင်ဆင်းရဲသောကြောင့်ထိတိဒုက္ခမြည်၏ဥပေက္ခဝေဒနာသည်အမှန်တိုင်းမသိလျင်ဆင်းရဲသောကြောင့်အဒုက္ခအညာနာဒုက္ခမြည်၏စိတ်တေစိတ်တာနုပတိဟူသည်အကြပြအနန္တေတိုင်စိတ်ကိုတရာကားစိတ်သာသောအပြင်အဖမှရှု၏တဲ့စိတ်တေစိတ်တာနုပတိဝိဟရတိဆိုတဲ့အပိုင်းမှာ ရာဂဖြစ်တဲ့စိတ်ဒေါသနဲ့တကွဖြစ်တဲ့စိတ်ဒီစိတ်တွေကိုရှုတာကိုဆိုလိုတာပါဓမ္မေဓမ္မာနုပတိဟုသည်ဓမ္မတို့ကိုရှုရ၌မိမိတို့၏ကိုယ်ပိုင်သဘာဝလက္ခဏာအနေဆာစာသောအများဆိုင်တာမညာလက္ခဏာအပြင်၎င်းအတ္တမှာကင်းစိတ်သောတုံညတာအပြင်၎င်းစသောအပြင်အဖမှန်ရှု၏တဲ့ဓမ္မနုပတနာ ကာယစသည်တို့တွင်တဘာဘာသောတရား၌ဘိဓာဒေါမနတောကိုပယ်လိုက်လျင်ကြံသောတရားတို့၌လည်းထိုဘိဓာဒေါမနတောကိုပယ်ပြီးဖြစ်သွားတော့၏ထို့ကြောင့်ကြံသောပုံများ၌လည်းထိုဘိဓာဒေါမနတောကိုထက်ဆိုထားခြင်းဖြစ်သည်အဘိဓာဒေါမနတတဏှာပင်ကြံတဲ့နေရာလည်းအကုန်ပယ်သွားတာလို့အဲ့ဒါကိုဆိုလိုတာပါနော်ဣဒာဣမတမိန်သာသနေဤသာသနာတော်၌ တတိပဋ္ဌာန်ကျင့်သောယောဂီသည်ဤသာသနာတော်၌သာရှိ၏တဏီတတိပဋ္ဌာန်တရား၄ပါးသည်ဤသာသနာတော်၌သာရှိသည်ဟုဆိုလိုသည်ဣဒာဣမတမိန်သာသနေဒီသာသနာဆိုတာကဒီတတိပဋ္ဌာန်တရား၄ပါးဟာတဲ့အခုဥစဉ်တို့ဥစဉ်တို့တရားတော်မတို့တို့တွေကိုးကွယ်နေတဲ့စိတ်ကနေတဲ့ဒီသာသနာတော်ကြီးမြတ်သေးပါပဲရှိပါတယ်တဲ့။ကြံတဲ့ သာသနာတွေမှာဒီတတိပဋ္ဌာန်တရား၄ပါးအကျင့်မြတ်ကြီးဟာမရှိပါဘူးတဲ့နော်နေရာရွေးချယ်မှုဒီဒါအာနာပါနာပပပိုင်းပေါ့အာနာပါနာအပိုင်းအာနာပါနာအပိုင်းမှာဦးဇင်းတို့တရားအထုတ်တော့မဲ့ပုဂ္ဂိုလ်ဟာသူကတောတို့၎င်းတစ်ပင်အနီးတို့၎င်းစိတ်ငြိမ်ရာအရတ်တို့၎င်းနော်တတိပဋ္ဌာန်အထုတ်ရန်တင့်လျော်သောနေရာများကိုညွှန်ပြတယ် မှန်ဤတဲ့အာယုံ၅ပါးကာမဂုဏ်တော်၌ကြာမြင့်စွာ နေလာခဲ့သော ကောက်ကျစ်သောစိတ်သည် ကမ္မထံအာယုံပေါ်သို့လာခြင်းက အလိုမရှိဒီကိလေသာအာယုံနေတဲ့မှာပဲအမြဲမပြတ်နေလဲရှိတဲ့ဒီကောက်ကျက်သောဒီစိတ်ဟာနော်ကိလေသာကင်းတဲ့ဒီအာယုံပေါ်မှာတင်တဲ့အခါသူကြာကြာမနေခြင်းဘူးဒီကိလေသာအာယုံနေပဲပဲဆင့်ဆင်ပြေးခြင်းတာနော် အဲ့လိုနွားရိုင်းကလေးကိုကျင့်ပေးသောနွားကြောင်းသားကဲ့သို့ထိုကောက်ကျက်သောစိတ်ကို အာယုံတော်မှဖဲခွာခဲ့ပြီးအထက်ပါနေရာ၃မျိုးသို့ဆွဲသွင်းကတတိပဋ္ဌာန်၄ပါးဒီဟုသော တိုင်ငုတ်၌တတိဒီဟုသောကြိုးဖြင့်ဖွဲ့ကြည်ထားအပ်၏နွားရိုင်းလေးတကောင်ကိုနော်တခါတည်းရိုင်းနေတဲ့နွားကိုဖမ်းဖမ်းပြီးတော့မှအဲ့ဒီနွားလေးကိုတခါတည်းနော် တိုင်မှာကြိုးနဲ့ချီပြီးထားတယ်လို့ပဲတဲ့နော်အဲ့နွားရမ်းကိုထိုကောက်ကျစ်သောစိတ်ကိုအာယုံတော်မှာဖယ်ခွာပြီးအထက်ပါ နေရာ၃မျိုးဆိုတာကသောသောကတောတို့တောင်တို့သစ်ပင်တို့ကိုပြောတာပါနော်တတိပဋ္ဌာန်တရား၄ပါးဒီဟုသော တိုင်ငုတ်မှာတတိဒီဟုသောကြိုးဖြင့်နော်တတိပဋ္ဌာန်တရား၄ပါးဒီဟုသော တိုင်ငုတ်မှာတတိဒီဟုသောကြိုးဖြင့်ဖွဲ့ကြည်ထားအပ်၏တဲ့ဒီစိတ်က တောင်ပြေးမြောက်ပြေးဟိုရောက်ဒီရောက်ဒါကြောင့်မို့ဟိုရေထဲကငါးကိုကုန်းပေါ်ပြစ်တင်လိုက်ဖလားဖလားဖလားဖလားဖလားနဲ့ခုံးနေသလိုပဲတဲ့ဒီအစင်းအာယုံအတန်အာယုံ အစရှိတဲ့ဖြင့်ဒီအာယုံ၅ပါးကာမဂုဏ်တရားထဲမှာပျော်တဲ့စိတ်ကိုဦးဇင်းတို့ အဲ့ဒီကာမဂုဏ်အာယုံလွတ်ရာဖြစ်တဲ့ဒီဓမ္မအာယုံမောထိုးတင်လိုက်တဲ့အခါကျတော့စိတ်ကမရဘူးခဏလေးအဲ့ဒီအာယုံနဲ့ပဲပြန်ပြန်ဆင်းပြေးတာအဲ့ဒါကြောင့်မို့အဲ့ဒီဟာမျိုးကိုတတိပဋ္ဌာန်ဆိုတဲ့ခြေတိုင်းမှာတတိကိုအကောင်းကောင်းထားပြီးတော့တတိဆိုတဲ့ကျိုးနဲ့အဲ့ဒါမျိုးတေချာလုပ်ယူရမယ်နော်နောက်တနည်းပြောရင်တော့ဖရာယဟန္တာများတရားဓုကိုရခြင်းမြတ်မောဘုရားမှာ ချမ်းသာစွာနေရခြင်းဤအကြောင်းဖြစ်သောဤအာနာပါနကမ္မထံကိုတဲ့ အတန်ဆူညာနေသောယွာနီးကြောင်း၌ရရ မလွယ်ပေနော်အကြောင်းမှာတဲ့အတန်သည်ဇံဤဆူညောက်တော်ဘွယ်ဖြစ်သောကြောင့်ဒီယောဂီသည်တောစသည်၌အာနာပါနစတုထဇံကို ဖြစ်စေပြီး၎င်းကို သုံးသပ်၍ရဟတဘောကိုရဖို့ရလွယ်ကူထို့ကြောင့်တောစသည်ကိုညွန်ပြ၏ဒီတမထလန်းအထူးအဖြင့်ဒါကတမထလန်းကိုရည်ရွယ်တာ သမထယာနိကနဲ့ကြိုးစားပြီးတော့သမထကိုရအောင်လုပ်မယ်ဆိုရင်တော့စူစူညံညံနဲ့မှစပြီးအားထုတ်ဖို့ကဘလို့မှမလွယ်ဘူးတဲ့ဘာလို့လဲဆိုရင်အတန်ဆိုတာတမာရီရဲ့အနှောင်အနှောင်ရက်ပဲအဲ့ဒီအတန်နေလာပါများရင်တမာရီအပြက်ပြက်ထွက်သွားတာအဲ့ဒါကြောင့်မို့အတန်ဒီတမာရီရဲ့အနှောင်ရက်ဖြစ်လို့အဲ့ဒါဖရာယဟန္တာတွေအေဒီပွားများအားထုတ်ခဲ့တဲ့ ဒီတရားကိုတကယ်လုပ်မယ်ဆိုရင်ကတော့စိတ်ငြိမ်တဲ့နေရာတို့တောတို့တောင်းတို့တစ်ပင်းတို့ဟို ရှုံမြောင်တို့ခြောက်ကြားတို့အဲ့ဒါမျိုးတွေအေးဒါနေရာရွေးရတာပေါ့နော်ဟိုဒါကြောင့်မို့လဲရှစ်ခေတ်ကဟိုတိတိလင်္ကာမှာစိတ်တလပပတတောင်းဝန်နေပြီးတော့ဟိုတောင်းနေတဲ့သွားတဲ့ခါကျအဲ့ဒါသွားတွေ့ရဩရှစ်ခေတ်ကမထေသေးဒါကြောင့်ပဲတို့ဒီလိုရတာဟိုလို့တနေရာများဆိုလို့ရှိရင် တခါတည်းဒီတောကြီးတွေကလည်းဖုံးလို့အဲ့ဒီကနေမှာဟိုးအောက်ထဲမှာဒီအောက်မှာဦးဇင်းတို့ဒီတခန်းစာကြော်ကြော်လောက်ရေရင်းတန်တန်မျိုးကြီးအောက်ထဲမှာကြောက်လှိုင်ကူကြီးဖြစ်နေအဲ့ကြောက်လှိုင်ကူကြီးထဲမှာဆင်းကြည့်လိုက်တဲ့အခါကျတော့အဲ့ဒီမှာသင်္ကန်းတွေတပိတ်တွေအဟောင်းတွေတွေ့တယ် ဩရှေ့ကဒါသူတော်ကောင်းနေဒီလှိုင်ကွေးထဲမှာဒါလူသူလည်းမနီးနော်အဲ့ဒါတောတွေတောင်တွေထဲမှာအဲ့လိုကြားထဲမှာကိုဒါသူတို့ကြိုးစားပြီးတော့ဒါအဲ့လှိုင်ကွေးထဲမှာသူပြင်းပြထန်ထန်ကျင့်တာနေပါပဲအပြင်ပြန်ထွက်ရင်လည်းလူတကိုယ်သားလေးကိုမနဲ့ထွက်ယူရတယ်အဲ့ကြောက်လှိုင်ကူကြားထဲကနေမှာအိုးအတွင်းနဲ့သွားတော့မှတခန်းသာလောက်ရှိတယ်အဲ့ဒီမှာမှောင်မဲလို့အဲ့ဒီရဲ့အပေါ်မှာမှ ကြောက်စေရီပုံစံလေးနဲ့လှုပ်ထားတယ်ဟိုဟိုတောင်ထိပ်လေးနေရာလေးမှာကြတော့မှဒါရှိရသူတော်ကောင်းတွေဆိုအဲ့လိုပေါ့နေရာရွေးတာသူတို့ကစိတ်ငြိမ်တဲ့နေရာတွေလူသူမနည်းတဲ့နေရာတွေအဲ့လိုနေရာမျိုးမှာသွားပြီးတော့နေမနာညမနာ အာထုတ်တော့ဒါကြောင့်မို့ဇန်တရားတွေရမတရားတွေရဖို့တရားတွေရနိဗ္ဗာန်ချမ်းသာတွေဒီရသွားကြတာပဲလို့နော်ဘူမိနတ်တန် မှန်ရမည်တဲ့ကျက်သက်သည်တောချုံထဲ၌ပုံအောင်ပြီးသားကောင်ကိုဖမ်းတတ်ကဲ့သို့ယဟန်သည်တောသို့ဝင်၍အမြတ်ဆုံးဖို့ကိုရနိုင်၏ယောဂီဘာဝနာအရှိန်အဟုန်အားလျောက်ပတ်သည့်တောစာသောဘူမိနတ်တံမှန်ရာမြေအရက်ကိုဖျားကညွှန်ပြတော်မူ၏တဲ့ကျက်သစ်တွေကြားတွေကတောခြုံပုတ်ကို အကာအကွယ်ပြုတ်ပြီးတော့ သားကောင်တွေဖမ်းတယ်လို့ပဲတဲ့ဖခင်ရဲ့တပည့်သားအရိယာတွေတပည့်သားပုဂ္ဂိုလ်တွေကလည်းပဲမက်ဖို့နိဗ္ဗာန်ရရအတွက်တောတောတောင်တွေကို အကာအကွယ်ယူပြီးတော့ကိလေသာတွေနိုင်အောင် တိုက်ဖို့ကိလေသာတွေပယ်ရှားနိုင်ဖို့ကြိုးစားကြတယ်ရင့်ကျက်လာလျင်တော့နေရာတိုင်းမှာအထုတ်လို့ရပါတယ်တဲ့ဒါက ဤသို့နေရာကိုရွေးချယ်၍ညွန်ပြခြင်းမှာအာထုတ်ခါသပုဂ္ဂိုလ်နှင့်အထူးသင့်လျော်သောကြောင့်ပင်ဖြစ်သည်တဲ့။တမာရိညာရင့်တန်သော သူမှာကနေရာမရွေးအာထုတ်နိုင်ပါရဲ့။ထိုနေရာသုံးမျိုးတွင်စိတ်ငြိမ်မှုသည်သာလိုရင်းပေသည်တဲ့။ဒါမာစီဆရာတော်ကြီးကဖွင့်တာ။အဓိကတော့တောတို့တောင်တို့တစ်ပင်တို့ပြောနေတာကဒါအစာပိုင်းယောဂီများအတွက်ပြောနေတာပါတဲ့။တကယ်တမ်းကတော့ စိတ်ငြိမ်တဲ့အရာဆိုတာအဓိကလိုရင်းပါပဲဘယ်နာပဲဖြစ်ဖြစ်အဲစိတ်ငြိမ်တဲ့နေရာလေးရရင်ဒါတရားအထုတ်လို့ရတာပါပဲတဲ့အဲ့ဒါကိုမာစီဆရာတော်ကြီးကဖွင့်တာရောခမူလာတစ်ပင်အနိယဟုသည်တစ်ပင်အောက်အရွက်ကြရာအရက်ကိုတစ်ပင်အနိယဟုခေါ်၏ထော်ရ၌တရားအထုတ်ရန်ခင်းထအပ်သောဂရင်ကိုပြစ်တစ်ခတ်မိုးကြောင်စသည်တို့၌နေလျက် လျောင်းထိုင်ရသွားဧရိယာပုံမှာဖြင့်အာထုတ်နေခြင်းကိုဆိုလိုသည်တုံညာကာရစိတ်ဉဏ်ရဟုသည် လူသူကင်း၍အတန်ဆူညာခြင်းမရှိသောကြောင်းမျိုးနေရာမျိုးကိုဆိုလိုသည်နိတိတတိထိုင်ဤထိုင်ခြင်းဧရိယာပုဂ္ဂိုလ်ညွန်ပြခြင်းညွန်ပြသည်မှာလည်းအာထုတ်ခါသာပုဂ္ဂိုလ်အတွက်အထူးသင့်လျော်သောကြောင့်ဖြစ်ပါတယ်ထိုင်ခြင်းဧရိယာပုဂ္ဂိုလ်လို့ညွန်ပြတာကအာထုတ်ခါသာယောဂီများအတွက်ကြောင့်ထိုင်ပြီးအာထုတ်တော့ပိုပြီးတမာရိရလွယ်တာပေါ့ မြတ်စွာဘုရားညွှန်တာတော့သွားရက်ထိုင်လျောက်ဣရိယာပုလေးမြောက်လေးမျိုးလုံးနဲ့အကုန်အားထုတ်နိုင်တယ်လို့ဘုရားကညွှန်ထားတာပါတဲ့ဒါပေမဲ့ထိုင်ခြင်းဣရိယာပုကတော့စထိုင်တဲ့ယောဂီများတမာရီမရှိသေးတဲ့ယောဂီများအတွက်တော့သူကတမာရီရလွယ်လို့တဲ့เนาะအဲ့ဒါကြောင့်မို့ထိုင်ခြင်းဣရိယာပုကိုပြတာပါတဲ့နိတိတတိဆိုတာက နောက်ကာလနဲ့ဣရိယာပု၄ပါးလုံးကိုအားထုတ်ရမည်တဲ့เนาะ ပန်လင်ကံအာဘောစိတ်တို့ဟာတင်မလင်ခွေ၍တင်မလင်ခွေထိုင်ရန်ညွန်ပြချက်မှာလဲကြာကြာထိုင်နိုင်သောဣရိယာပုဂ္ဂိုလ်ညွန်ပြခြင်းဖြစ်ပေသည်တပါသောထိုင်နည်းများဖြင့်လဲအထုတ်နိုင်တယ်နော်တင်မလင်ခွေပြီးတော့ထိုင်တဲ့ဟာကကြာကြာထိုင်နိုင်သောဣရိယာပုဂ္ဂိုလ်ညွန်ပြခြင်းဖြစ်တာပါတဲ့တချို့လေတင်မလင်ခွေလို့မရဘူးအာခြေထောက်ချထိုင်ရမယ်အဲစိုက်စစ်သဖြင့်တမျိုးမျိုး ဟိုအမျိုးသမီးတိုင်းမျိုးသားတိုင်းအင်းတင်မလင်းအမျိုးမျိုးပေါ့နော်ကိုတင့်တော်သလိုနဲ့ထိုင်လို့ရပါတယ်တဲ့ဥဇုံကာယံပဏိတာယအထက်ပိုင်းကိုကိုဖြောက်စွာတောင့်ထား၍ဟူသည်မှာတဲ့ထိုင်ပုံထိုင်နည်းကိုညွှန်ပြခြင်းဖြစ်၏တဲ့ပရိမုခံတတိံဥပတပိတဝါတတိကိုရှေးရှုထားတရားအထုံးမြယောဂီသည်တတိကိုမိမိရှုရမိဝင်လေထွက်လေဟူသောအာယုန်သည်တို့ ရှေးရှုညွှတ်ထား ကတ်ထားရမည်လို့ဆိုလိုသည်တဲ့ဒါနောက်လေဒီဆရာတော်ဘုရားကြီးအာပနာဒီအာနာပါနာဒီပနီဤမှအကျဉ်းချုပ်လေးကတဲ့နီလေးပါယူပုံပထမကံသောတတော်ဝအတ္တတတိတတော်ဝပတ္တတတိဒုတိယခန်းမှာဒီခံဝါအတ္တတန်တော်ဒီခံအတ္တတာမိတိပဇာနာတိဒီခံဝါပတ္တတန်တော်ဒီခံပတ္တတာမိတိပဇာနာတိ ရတံဝါအတ္တတံတောရတံအတ္တသာမိတိပဇာနာတိရတံဝါပတ္တတံတောရတံပတ္တသာမိတိပဇာနာတိသဗ္ဗကာယပฏิတံဝေတိအတ္တသာမိတိတိခတိသဗ္ဗကာယပฏิတံဝေတိပတ္တသာမိတိတိခတိပတ္တဗယံကာယသင်္ခါရံအတ္တသာမိတိတိခတိပတ္တဗယံကာယသင်္ခါရံပတ္တတိတ်တာမိတိတိခတိဆိုပြီးတော့ပထမကံဒုတိယကံစတုထကံဆိုပြီးတော့ အခန်း၄ခန်းပြပါတယ်ပထမခန်းမှာထွက်သက်ဝင်သက်တို့ဤတတိမြဲမှုကိုအာထုတ်ရ၏နံပါတ်၄ထွက်သက်ဝင်သက်ကိုတတိမြဲအောင်အာထုတ်ရမယ်ဒုတိယကမှာ ထွက်သက်ဝင်သက်တို့၌ရှည်လျင်ရှည်သည်ဟုတော်လျင်တော်သည်ဟုအာတိအောင်အာထုတ်ရမည်တဲ့ဒုတိယကံကဝင်တဲ့လေထွက်လက်ထွက်တဲ့လေကိုရှည်ရှည်ရှူရင်ရှည်ရှည်ရှူတယ်လို့ တော်တော်ရှူရင်တော်တော်ရှူတယ်လို့သိရမယ်တဲ့တတိယကမှာထွက်သက်ဝင်သက်တို့ဤအစအလယ်ဆုံးထင်လင်းအောင်အားထုတ်ရမည်တတိယအဆင့်ကြတော့ဝင်သက်လေထွက်သက်လေရဲ့အစရဲ့အလယ်ရဲ့အဆုံးရဲ့သုံးချက်လုံးကိုသိအောင်အားထုတ်ရမယ်စတုထကံမှာယုံရမ်းသောယုံရင်းသောထွက်သက်ဝင်သက်တို့ကို အစဉ်တိုင်းခြုံငိမ့်စေ၍ သိမ့်မွေသွားအောင်အားထုတ်ရသည်တဲ့ယုံရင်ကြံထမ်းသောအဲ့ဒီစိတ်တွေကိုနုညံ့သိမ့်မွေသွားအောင် အားထုတ်ရမယ်တဲ့အစဉ်တိုင်းငြိမ်ချုပ်ငြိမ်စေ၍သိမ့်မွေသွားအောင်အားထုတ်ရမည်တဲ့နော်ဒါကပထမဝင်သက်ထွက်သက်ကိုတတိမြေအောင်လုပ်တယ်ဒုတိယကအရှိတိုတိအောင်လုပ်တယ်တတိယကဝင်သက်ထွက်သက်တို့ရဲ့အစအလယ်ဆုံးကို မြင်အောင်ရှုတယ် စတုထအခန်းမှာဝင်သက်ထွက်သက်တို့အစဉ်တိုင်းခြုံငိမ့်စေ၍တိမ်မွေ့သွားအောင်အားထုတ်တယ်ဆိုတော့ဒါအစဉ်လေးစင်းနဲ့အားထုတ်ရမယ်တဲ့တရားအာနာပါနကမ္မထံကိုအားထုတ်တဲ့ယောဂီများရှုနည်းက၄ပါးရှိပါတယ်တဲ့ဂဏနာနည်းတဲ့အ ਨੇ အမြန်ရေတွက်နည်းတဲ့နော်ရေတွက်နည်းအခု ကဏနာနီဆိုတာဝင်တယ်ဝင်နေထွက်တယ်ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဒါကဏနာနီလို့ခေါ်တာအနုဘန္ဒနာနီတဲ့တင်းတင်းနဲ့သုံးလေးရေးတာကိုကဏနာနီပေါ့အနုဘန္ဒနာနီတော့ဝင်လေထွက်လေကို အခြားအပြတ်မရှိပဲတတိဖြစ်အစင်လိုက်သောနီအဲ့ဒီဝင်သက်လေထွက်သက်လေကိုလုံးဝမှကိုမပြတ်တန်းကို တခါတည်းအခြားအပြတ်မရှိအောင်ကိုတတိဖြင့်သေးသေးချာချာကို ဝင်တဲ့လေဝင်တိုင်းသိထွက်တဲ့လေထွက်တိုင်းသိပြီးတော့ကိုသူကနောက်ကနေအစင်လက်ဇက်လိုက်နေတာလိုက်ပြီးတော့အဲ့ဒါမျိုးရှုတဲ့ဟာကိုအနုဘန္ဒနာနီးဖို့တနာနီးရထိရဌာနကိုစိတ်ဆိုင်ထားခြင်းနာသီဝထိရင်ထိတဲ့နေရာလေးကိုပဲအဲ့ဒါလေးကိုသိနေအောင်တတိထားနေတာအဲ့ဒါဖို့တနာနီးထပနာနီးဝင်လေထွက်လေအာယုန်၌စိတ်ကိုခိုင်မြဲစွာထားနီးတဲ့နော် ဖုဒနာဂဏနနီးသုံးနီးကိုနီးကိုပြန်ပြီးတော့တွဲပြလိုက်တာဖုဒနာဆိုတာထိတဲ့နေရာလေးမှာစိတ်ကိုစိုက်ထားတယ်ဆိုတာနဲ့ဂဏနထိယာဌာန၌တတိကလျက်ရေတွက်ရမည်တဲ့နာသီဝလေးမှာ လေလေးကတိုးပြီးတော့ထိတယ်အဲ့ဒီထိတဲ့နေရာလေးကိုတတိကပ်ပြီးတော့အဲ့ဒါကိုထိတဲ့နေရာမှာရေတွက်ရမှာအဲ့ဒါကိုဆိုလိုတာဖုဒနာနဲ့ ကဏဏနဲ့ကိုပြန်ပေါင်းလိုက်တာဖုတနာနဲ့ထိတဲ့နေရာကတော့အဲ့နေရာမှာလေကဝင်လာရင်တိုးထိပါပဲတဲ့အထိတဲ့အခါမှာသူနဲ့ရေတွက်တာကဏဏနဲ့ပေါင်းတာနော်နီးသုံးနီးကိုပြန်တွဲပြတာဒါကဖုတနာနဲ့ကဏဏတွဲတယ်ဖုတနာနဲ့အနုဘန္ဒနာတွဲတယ်ဖုတနာနဲ့ထပ်ပနာနဲ့တွဲတယ်လေလေတိုးထိတဲ့နေရာမှာ ထိရာဌာနမှာတတိကလျက်ရေတွက်မြည် ပြင်ပအတွင်းဝိတက်များကင်းပြတ်သည့်တိုင်အောင်ပွားများရမည်တခါတဲ့နာသီဝါလေးမှာထိတဲ့နေရာလေးကိုသေးသေးချာချာလေးစောင့်ကြည့်ထိတဲ့နေရာလေးမှာစောင့်ကြည့်ရင်းနဲ့ထိပြီးဝင်သွားတဲ့ခါဝင်လေ ထွက်လေတစ်ဝင်လေထွက်လေနှစ်ဆိုပြီးတော့ဘလောက်ထိပွားရမလဲဆိုတော့တွေးတောကြံစီတဲ့စိတ်တွေကင်းပြောက်သွားသည့်တိုင်အောင်ကြိုးစားရမယ်เนาะကင်းပြောက်သွားသည့်တိုင်အောင် ဖုဒနာနဲ့ထပ်အနုဘန္ဒနာထိယာဌာနမှာတတိကလျက်ဝင်လေထွက်လေကို အခြားအပြတ်မရှိဘဲဆက်တိုက်အစဉ်လိုက်၍မှတ်ရမည်၎င်းကိုပတာကနမိတ်ပညာအာယုန်သူပေါ်လာသည့်ပေါ်လာသည်ထိပွားရမည်ဤဆက်သည်နိဝရဏကင်းဖြစ်ဥပစာရဥပစာရဇာမည်ဤတဲ့အနုဘန္ဒနာတတိကိုသေသေးချာချာကပ်ပြီးတော့ကို တခါတည်းအဲ့ဒီမှာ ထိတဲ့နေရာလေးမှာတတိကိုအမြဲတမ်းကတ်ထားကတ်ထားကတ်ထားကတ်ထားပြီးတော့လိုက်လိုက်တဲ့အခါကျတော့ခုပြောတယ်နမိတ်သုံးပါးရပြီးတော့เนาะနောက်ဆုံးပရိဝါက နမိတ်ဆိုရယ်ပညာအာယုန်သူပေါ်လာသည့်အထိပွားရမယ်เนาะပရိဝါကအဲ့ဒီအဆင့်ဒီနိဝရဏကင်းတဲ့ဖြင့်အဲ့ဒီပရိဝါက နမိတ်ပေါ်လာတဲ့ပညာအာယုန်အထိပွားရမယ်အဲ့ဒီအဆင့်ဟာကိလေသာနိဝရဏတွေကင်းနေလို့ ဥပစာရမြည်ဤဥပစာရဇံမြည်ဤဇံရရှိကိုရောက်သွားပြီလို့ပြောတာနော်အဲ့ဒီဇံရရှိကိုရောက်သွားပြီတဲ့အဲ့ဒီနေရာကိုပြောတာတဲ့စိတ်ကအဲ့ဒါဖုတနာနဲ့အနုဘန္ဒနာတွဲပြီးတော့တတိနဲ့ထီတဲ့နေရာလေးမှာထီတိုင်းသည်ထီတိုင်းသည်ထီတိုင်းသည်ကိုဒလဇက်လိုက်ပြီးတော့တည်ရင်တည်ရင်တည်ရင်နဲ့နောက်ဆုံးကြတော့အဲ့ဒီပရိပါကနမိတ်ကြီးထိရသွားလိမ့်မယ်တဲ့နော် ဖုဒနာနဲ့ထပ်ပနာဝင်လေထွက်လေဟူသော ထိုပရိဘာဂနမိတ်သည်တဲ့ပညာအာယုံဖြစ်သောပညာအာယုံဖြစ်၍ပျောက်ပြတ်တတ်၏အဲ့ဒီပရိဘာဂနမိတ်ကပညာအာယုံဖြစ်တော့တရားအထုတ်မှုနည်းသွားတဲ့ခါကျတော့သူကပျောက်သွားတာနော်အဲ့ဒါကြောင့်မို့တဲ့ထို့ကြောင့်ထင်မြင်လာသောပရိဘာဂနမိတ်ကို မပျောက်ကွယ်မှု၍တနေ့တခြားထင်ရှားပွင့်လင်းသွားအောင် ထိုအာယုံ၌စိုးစိုးဆိုင်ဆိုင်ဖြည့်စည်းအားထုတ်၍စိတ်၌ထားခြင်းသည်ထပနာမည်၏တဲ့အဲ့ဒီပရိပါကနမိတ်ကတော့ရပြီးပြီဒါပေမဲ့ရပြီးတဲ့ဒီပရိပါကနမိတ်ကြီးကသူကပျောက်လွယ်တယ်တဲ့အဲ့ပျောက်လွယ်တော့အဲ့ဒါကိုမပျောက်အောင်သူ့ကိုသေးသေးချာချာစူးစူးစိုက်စိုက်ကြည့်ပြီးတော့ရှုမှတ်ပွားများရတယ်တဲ့အဲ့ဒီလိုပွားများတဲ့အခါကျတော့ဟော ထိုပရိပါကနမိတ်မှာစိတ်ကိုဖိစီးပြီးတော့အဲ့ထဲမှာကြိုးစားပြီးတော့ထားလိုက်တဲ့အခါကျတော့ထိုပရိပါကနမိတ်၌စိတ်ကိုအစွဲကြီးစွဲ၍အမြဲကြီးမြဲအောင်ရက်ရှိလာမြပွားရမည်တဲ့တရတဲ့တော့မဟုတ်ဘူးအဲ့ဒီပရိပါကနမိတ်တဲ့အာယုန်ထဲမှာရက်ရှိလာမြပွားပွားပွားပွားပါများတော့အဘယ်မျှလောက်ကြာမြင့်အောင်ဤထပနာနည်းဖြင့်ပွားရမည်နည်းဟူသည်ရူပါဝစရစရုဒ္ဓသာယာတိတိုင်အောင် ထပနာခိပေတိတဲ့အဲ့ဒီပฏิပါကနမိတ်ကြီးရပြီဆိုအဲ့နမိတ်ထဲပဲစိတ်ကိုအဲ့ထဲမှာပဲထားပြီးတော့သူ့ကိုအကြိမ်ကြိမ်ကြည့်နေရတာအဲ့ထဲမှာပဲစိတ်ကကြည့်နေကြည့်နေကြည့်နေရင်ကြည့်နေရင်နဲ့ဒါပေမဲ့လည်းအခုပြောသလိုပဲဒါအစတော့ခက်မယ်လို့ထင်ပေမဲ့လည်းတကယ်တမ်းက तू အဲ့နမိတ်ရဲ့သဘာဝက तू အဲ့ဒါလေးကြည့်နေရတာကနောက်ကျော်စိတ်ချမ်းသာလာ အဲ့ဒါလေးကိုကြည်ပြီးတော့ဒါကြောင့်မို့ပီတိပတ္တတိတို့အဲ့လိုပြောတာလေအဲ့ဒီနမိတ်လေးကိုသူကကြည်နေအဲ့ဒါလေးကိုကြည်နေရတာကိုသူဝမ်းသာနေတော့သူကအဲ့ဒါကြောင့်မို့အဲ့မှာပီတိတွေဖြစ်လာတယ်ပတ္တတိတွေဖြစ်လာတယ်အဲအဲ့ဒီကနေမှပီတိခွာ ပတ္တတိခွာပြီးမှသူကငြိမ့်အေးတာဒါကသူအစဉ်တိုင်းအားထုတ်လိုက်လို့ဒီနမိတ်အဆင့်၃ဆင့်ရပြီဥပ္ပစာရသမာဓိလောက်ရသွားပြီဆိုရင်အဲ့ဒီ နမိတ်ကကိုကြိုက်တဲ့နေရာ ထားလို့ရတာပဲလေကိုကကိုမျက်နှာရှိပဲထားထားရင်းညွန့်ပဲထားထားသူကသူနှာခေါင်းရှိမှာပဲထားထားကြိုက်တဲ့နေရာထားတချို့တလေဆိုရင်နှာခေါင်းရှိတလန်လောက်အကွာမှာထားတယ်ကြိုက်တယ်လို့ထားသူကသူဟိုဘလို့ထားတာသူ့ရဲ့ဒီနမိတ်ကြီးကကြိုက်တဲ့နေရာမှာသူကထားလို့ရတာကိုရတဲ့အခါကျအဲ့နမိတ်ကိုစူးစိုက်ပြီးတော့သူကကြိတ်နေတာနဲ့စိတ်ကအဲ့ဒီထဲမှာမခွာခြင်းမှုနှစ်ဝင်နေတာ နေဝင်နေတာအဲ့ဒါကိုကြာကြာထားနိုင်လို့ရှိရင် အခုပြောသလိုဟိုအခုပြောတဲ့ဇန်တရားတွေသူကရသွားတာပဲအဲ့ဒီကနေမှအဲ့ထဗနာခက်ကဘယ်အထိတိုင်အောင်လဲဆိုတော့ရူပါဝဆရာစတုထဇံတိုင်အောင်တဲ့အဲ့ဒါထဗနာခက်ပဲတဲ့နော်အဲ့ဒါမျိုးထားရတယ်တဲ့နော်အာထုတ်နီးအစဉ်အစ၌ရေတွက်နီးဖြင့်အာထုတ်ရဤတဲ့နံပါတ်1စစခြင်းတရားထုတ်တဲ့အခါကျတော့ရေတွက်နီးနဲ့စရမယ်တဲ့ နံပါတ်1အလယ်၌အစဉ်လိုက်နည်းဖြင့်အထုတ်ရတယ်တဲ့နော်နံပါတ်2ကျတော့အလယ်မှာအစဉ်လိုက်နည်းနဲ့အထုတ်ရတယ်နံပါတ်3အစုပ်၌ဝင်လေထွက်လေတို့၌အခိုင်မြဲစိတ်ထားနည်းနဲ့အထုတ်ရတယ်တဲ့နော်အခိုင်မြဲစိတ်ထားနည်းအထုတ်ရအဲ့ဒါကိုတတိမြဲရာပထမဒုမာရှိတိုတိလုံးစုံလင်းရာတာ၌သာစမာငြိမ့်စေပြီဒါလည်းဒီဆရာတော်ဘုရားကြီးစက်ခဲ့တဲ့လင်္ကာလေး ကဏနာနည်းဖြင့်တတိမြဲစေဖို့ထိယာဌာနမှာစိတ်ကိုစိုက်ထား၍ကဏနာနည်းအပြင်အစင်မှန်စွာရေတွက်မှုသည်တတိမြဲရာပထမဖြစ်၏ပြေးသွားတတ်သောစိတ်ကိုတည်ငြိမ်အောင်ပြုလုပ်ခြင်းဖြစ်တယ်တဲ့အခုပြီးကြတဲ့ဘက်ကဦးဇင်းတို့ကတတိမြဲအောင်လို့ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်နဲ့အဲ့ဒါလောက်ခိုင်းကြတာအဲ့ဒါတတိမြဲအောင်လောက်ခိုင်းတာပါတဲ့အဲ့ဒါကဏနာနည်းနဲ့เนาะအဲ့ဒါပထမသင်တတိမြဲရာပထမ အနုဘန္ဒနာကဏနာခံပြီး၍အနုဘန္ဒနာခံသို့ရောက်သောအခါထိယာဌာန၌စိတ်ကိုခိုင်မြဲစွာထားမှုနှင့်တကွအတော်ရှိတိမှုကိုလည်းအစင်မှန်စွာသိအောင်တတိပြုရာ၏အတော်အရှိတိမှုကိုလည်းတတိပြုရာ၌ဝင်သက်ထွက်သောတို့၏အစအလယ်ဆုံးအစင်လိုက်၍တမင်အာယုံပြုအပ်သည်မဟုတ်စိတ်ကိုထိယာဌာန၌ခိုင်မြဲစွာထား၍နော်ထိယာဌာနဆိုတာကဒီနှာသီးဝါလေးကိုပြောတာ ဒီရှူလိုက်တဲ့အခါကျတော့လေလေးတောထိတဲ့နှာသီးဝါလေးကိုအဲ့နားလေးမှာကြည်နေတဲ့နော်အဲ့ဒီနားလေးမှာကြည်နေလိုက်တဲ့အခါကျတော့အဲ့ဒီစိတ်ကိုထိရာဌာန၌ခိုင်မြဲစွာထား၍အတော်အရှိကိုလည်းအစင်မှန်စွာသိအောင်ငါတတိပြုမည်ဟုလုံးလတိုး၍ပြုယုံမျှသာသည်တဲ့နော်ရှိသောအကြိမ်မှာထိရာဌာန၌ထိခိုက်မှုတာရှိ၏တိုသော အကြိမ်မှာထိခိုက်ထိခိုက်မှာတာတိုဤထိခိုက်ချက်တာရှိမှု တာတိုမှုကိုသိ၍အတော်အရှိကိုသိဤဤဒီကိုဒုမာရှိတိုသိဟုဆိုသည်တဲ့ဒုမာရှိတိုသိဆိုတာကဦးဇင်းတော်ကလေက ဖြည်းဖြည်းရှူတဲ့အခါကျတော့ဒီနားမှာ ထိတာလေးကအကြာကြီးထိသွားတာပဲလေလေးက တော်တော်ရှူကြည့်တော်တော်ရှူလိုက်ရင် ထိတာတိုးသွားတာပဲအဲ့ဒါလေးကိုပဲသိအောင်လုပ်ရတယ်တဲ့နော်တခါတည်းဟာဘလို့ရှည်နေတာလဲဘလို့တိုးနေတာလဲထွက်သွားတဲ့လေကြီးအရှိကြီးလားဟိုအရှိကြီးကိုဘေးထွက်လိုက်တာမျိုးအဲ့ဒါမျိုးလိုက်ခိုင်းတာမဟုတ်ဘူးတဲ့ကိုရှူတဲ့လေလေးကမိမိကလေလေးရှူပြီးဆိုဒီနေ့ကအဲ့ကျင့်နေကျင့်မှာပေါ့နော်ကိုကလေလေးရှူပြီးဆိုတဲ့အခါကျတော့အဲ့ဒီရှူတဲ့လေလေးသည် တော်ပြီးဝင်လာတာဖြည်းဖြည်းရှူရင်အကြာကြီးထိနေတာနှာသီးဝနော်အကြာကြီးထိနေတာညံညံရှူလို့ရှိရင်ခဏလေးထိတာထိနေတဲ့ထိချက်လေးကိုသိကြည့်တာနော်ထိနေတဲ့ထိချက်လေးကကြာကြာရှူရင်အပြင်နှင်းနှင်းရှူရင် ကြာတယ်ထိချက်ကြာတယ်ညံညံရှူရင်ထိချက်တိုးတယ်အဲ့ဒါလေးကိုကိုရှူတဲ့အခါမှာအော်ငါရှူတဲ့ဒီအရှူလေးဟာ ဩဒီရှူလေးကရှေးရှေးရှူတာပါလားလို့ထိကျက်လေးရှေးတာကိုကြည့်ပြီးတော့သိရတယ်တဲ့ဆိုလိုချင်တာကတော့လေးဖြည်းဖြည်းရှူရင်ထိကျက်ရှေးတာပဲမြန်မြန်ရှူရင်ထိကျက်တိုတာပဲအဲ့တော့ထိကျက်တိုသွားတာလည်းသိရှေးသွားတာလည်းသိအဲ့ဒါဒီနေ့ကျင့်ရမယ်ကျင့်သိမယ်เนาะအဲ့ဒါဒုမာရှိတိုသိဆိုတာအာတခါတည်းဟာထွက်သွားတဲ့လေဟိုးရှိပြေးနေအပြင်းနေ အဝေးတွေဘယ်မှမလိုက်နဲ့ဒီနှာသီးဝလေးမှာလေလေးကရှေရှူသွင်းတယ်ရှူသွင်းတဲ့လေလေးကတခါလေးကျဖြည်းဖြည်းလေးသူ့တဘာဝကိုရှူရမှာနော်လှုပ်လည်းမရှူနဲ့ဒီနေရာမှာတဘာဝကိုရှူမှာတဘာဝကိုရှူတဲ့အခါကျတော့မှ तू ကအခုပြောသလိုသူ့ရဲ့တဘာဝရှူတဲ့လေလေးကသူ့ကသူပဲဖြည်းဖြည်းလေးရှူလာတယ်ရှည်တာပေါ့ထိမှုလေးအကြာကြီးထိနေဖြည်းဖြည်းလေးရှူတော့ တခါတည်းပြန်ပြီးတော့ထုတ်တဲ့အခါမှာလည်းပဲရှည်ရှည်ထုတ်ရင် ထိမှုလေးကကြာကြာထိသွားတာအဲ့ဒါလေးကိုဩကြာကြာထိမှုဟိုရှည်ရှည်ထိမှုတိုးတိုးထိမှုဆိုတာနာသီဝလေးမှာ ထိချက်လေးရဲ့နာသီဝလေးရဲ့ရှူမှုရှည်မှုတိုးမှု အနည်းအမြန်ပေါ့နော်အဲ့ဒါလေးပေါ်မှာမူတည်တယ်အဲ့ဒါကိုဒီနေ့ရှုမယ်နော်လုံးစုံလင်းရတားနိုင်တာတော့နောက်ပတ်ဒီမှာဥစဉ်တို့သွားမယ်နော်အဲ့တော့ ဟုတ်ပြီဒီနေ့အချိန်လောက်ပါဖြစ်သွားပြီဆိုတော့အခုအဲ့တော့ဦးဇင်းတို့ဒုမာရှိတိုတိရှိတိုတိတဲ့အခန်းလေးကိုယနေ့ဦးဇင်းတို့တရားတော်မတွေဒီလောက်ဆိုသဘောပေါက်တယ်နော်သူ့ရဲ့သဘာဝလေးပဲနာသီဝလေးလေသူ့သဘာဝလေးအတိုင်းပဲသူ့အနဲ့သူပုံမှန်လေးပဲရှုအဲ့ရှုတဲ့အခါမှာလေတိဝင်တဲ့အခါမှာဟိုက်မှာနှာသီးဝါလေးမှာထိဝင်တယ်နှာသီးဝါလေးမှာထိပြီးတော့လေလေးဝင်တယ်အဲ့ဒီဝင်တဲ့လေလေးကိုပဲတတိထားနေ အဲ့ဒါလေးကတခါတလေကျတော့ရှည်ရှည်လေးဖြစ်တယ်တခါတလေကျတော့တိုးတိုးလေးထိဝင်တယ်တခါတလေရှည်ရှည်လေးထိဝင်တယ်အဲ့ဒါကအသက်ရှူနှေးရင်ရှည်ရှည်ထိတယ်အသက်ရှူမြန်ရင်တိုးတိုးလေးထိပြီးတော့ဝင်တယ်အဲ့ဒါလေးကိုဒီနေ့မြတ်စွာဘုရားဒါဟောတော်မူခဲ့တဲ့မဟာတတိပဌာနာတုတ်မှာဒါအရှိတို့သိရမယ်တတိမြဲအောင်လုပ်ရမယ်ဒါဘုရားရှင်ကိုရောမြတ်ကြီး ပေးခဲ့တဲ့အာနာပါနကမ္မထာနီးပါဒါကြောင့်မို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးပေးကြတော်မူခဲ့တဲ့ဒီအာနာပါနကမ္မထာနီးနဲ့ကိလေသာနိဝရဏတွေကင်းစိတ်ပြီးတော့မိမိတန်တန်မှာစိတ်တွေစင်ကြယ်အောင်ကြင်ကြံကြိုးကုပ်ပွားများအထောက်နိုင်ကြပါစေကုန်သတည်းသာတိသာတိသာတိပါဖျာ အခုဒုတိယအဆင့်ကျတော့အော်ကဏနာနီးနဲ့ရေမရေတွက်နဲ့သူကျတော့ဒါလေးနာသီဝလေးမှာလေလေးအဲ့ဒီမှာဝင်တဲ့လေလေးကိုနာသီဝလေးထိပ်ပြီးဝင်တာလေးကိုပဲသူကတတိထားနေဖို့ပဲဒီဒီလောက်ကနာသီဝလေးမှာလေလေးထိပ်ပြီးတိုးပြီးဝင်လာတာလေးကိုတတိထားပြီးတော့စောင့်ကြည့်ဒါလေးတတိထားပြီးတော့မလွတ်တမ်းထိပ်ပြီးတော့တိုးဝင်တဲ့လေလေးက ကွာကြည့်နေရင်းနဲ့ရှည်ရှည်ရှူတဲ့ခါလဲရှည်ရှည်ရှူတယ်လို့သိတာတိုးတိုးရှူတဲ့ခါလဲတိုးတိုးရှူတယ်လို့သိတယ်ဘလို့သိတာလဲဆိုနှာသီးဝထိပြီးဝင်တာလေးရှည်ရင် ရှည်ရှည်ရှူတယ်ထိဝင်နေတာလေးကတိုးသွားရင်တိုးတိုးရှူတယ်လို့အဲ့ဒီတိုင်းလေးသိနေဖို့ပဲနော်ဟိုအပြင်နေဟိုခန္ဓာကိုယ်အတွင်းထဲမှာဟိုရှည်ကြီးအတွင်းထဲသွားနေတယ်အဲချက်တိုင်းတွေ one bite တွေ အေးရင်ညွန့်နေလိုက်နေရလည်းမဟုတ်ဟိုးအပြင်ထိလိုက်ခိုင်းတာလည်းမဟုတ်ဘူးเนาะအဲ့ဒီနှာသီးဝထိကျက်လေးလေလေးတိုးပြီးဝင်တာလေးရှည်ရင်ရှည်တယ်ရှည်ရှည်လေးဝင်တာတိတိုးတိုးလေးဝင်ရင်တိုးတိုးလေးဝင်တာတိအဲ့ဒါလေးကိုတိခိုင်းတာเนาะအဲ့ဒါလေးကိုတိခိုင်းတာသေးသေးချာချာအထိုင်လေးတွေသေချာထိုင်စိတ်တိုင်းကြအောင်ထိုင်ပြင်ဆင်ပြီးပြီးဆိုမှအဲ့ဒါအခုစပြီးတော့အထုတ်ပါတော့ ဦးဇင်းတို့တနာရီလောက်ပွားများကြပါမယ် ဖြည်းဖြည်းချင်းလေးဖြုတ်လို့ရပါပြီလက်ဖြားခြေဖြားတွေကိုယ်လိုက်ဆက်လိုက်ဒီချိန်ကနေလောက်ပြီးမှဖြုတ်ပေးပါ